အိန္ဒိယ2022ခုနှစ်နိုဝင်ဘာလ4ရက်တောက်ချန်ပြီးညနေပိုင်းသဘောတရားရေးသဘောတရားရေးအပိုင်း306သုံးချခြင်းလမ်းမြတ်ပထမပိုင်း39နေကမ္မပစ္စည်းရောကမ္မပစ္စည်းစလေ့လာကြအောင်နော်ပြီးတော့ရင်ပတ်တုံးကအာတိဝရပစ္စည်းအဆုံးပိုင်းလေးနည်းနည်းလေးကြံတယ်ဒါမျိုးကမ္မပစ္စည်းနဲ့ပုံသက်ဆိုင်ပါတယ် အာသေရဏပစ္စည်းတို့ကာမပစ္စည်းတို့ဆိုတာတွေကတော့ဒီဆက်ဆက်မှုရှိနေတော့ကုသိုလ်အကုသိုလ်တွေဟာဘုန်းကြီးတို့တဏ္ဍာမှာ ဖြစ်နေကြကုသိုလ်အကုသိုလ်ကံနေဖြစ်နေကုသိုလ်ကံအကုသိုလ်ကံနေပြုလုပ်နေကြတာအဲတော့အဲ့ဒီမှာအဒိနပစ္စည်းတို့ကာမပစ္စည်းတို့လေးလာရင်ဘာကြီးရလဲဆိုတော့ဘုန်းကြီးတို့အပေါ်ကနည်းနည်းလေးအဒိနပစ္စည်းအဆုံးပိုင်းလေးတင်လာကြဟင်း ဒီဟာလည်းဟုတ်အကျိုးပေးမှုဆိုဩဝါဒအပိုင်းနေအပေါ်နာလေးတန်လားအပေါ်တန်လားနော်ဟွန်းဩနာလေးနည်းနည်းကြည့်မယ်အဲဒီဟာလေးပြောချင်ဟွန်းဒီဟာလေးပေါ့ရပြီဟွန်းဒါလေးပြောချင်ရောအာသေနပစ္စည်းတို့ကာမပစ္စည်းတို့じゃစိတ်ဖြစ်စဉ်ကြည့်လို့ရင်လေဝိထိကြတော့ပြင်စရဝိထိတို့ပါဘယ်ဝိထိပဲကြည့်ကြည့်ပေါ့လို့ဇောပိုင်းမှာ ဒီကုသိုလ်အကုသိုလ်ကဖြစ်တော့အဲ့ဒီကုသိုလ်ကအကုသိုလ်ကနေအကျိုးပေးတာအဲ့ဒီဇောပိုင်းလေးနောက်တော့ပြောမယ်ပေါ့နော်အဲ့ဒါအဓိကကြတော့ဒါတော့ဒီမှာဘုန်းကြီးတို့လက်တွေ့ဘဝလူလောကမြင်နေရရင်ဟုတ်လားကောင်းကျိုးရဖို့ဆိုကြိုးစားလို့ရတာအကြိုက်ကြိုးစားမှ ကောင်းကျိုးချမ်းသာမကောင်းကျိုးကြရင်အခုလိုခုခံစားတော့မကောင်းတာတွေလုံးမယ်လူတတ်မယ်ဖြတ်မယ် ရာရာသူဥပရိယချက်ချင်းရေယူကံပေါင်းညာလည်းကဲ့ရကံချက်ချင်းလာဟိုဒီအရာတို့တကူအောင်မြင်ဖို့လောကကျိုးပဲကြည်ကြည်ပေါ့ဆောင်းမအောင်ဖို့ဘွယ်လူဘုံလူရောက်ဖို့ဘွယ်တကူရောက်ဖို့အကြိုက်စူးစားရကောင်းတဲ့လုပ်ငန်းတွေကြချက်ချင်းကြိုးမပေးကုသကံကြတော့ချက်ချင်းကြိုးမပေးအကုသကံကြတော့ဟုတ်မြန်မြန်ကြိုးပေးရတယ် ဘာဖြစ်လို့ဒီလိုဖြစ်နေရသလဲကုသကံနဲ့အကုသကံဟာအကုသကံနဲ့ကုသကံအကုသကံဘာလို့ကုသကံနဲ့ပိုပြီးများများဆန်းဆန်းကြိုးပေးနေရတယ်လေဒါလေးစဉ်းစားတယ်ကမ္မမင်းကိုဆရာတော်ကြီးဖြေထားတာမင်းကိုဆရာတော်ကြီးတော့ဗာမိန်ထားလဲဆိုတော့အကုသကံဆိုတာဘဝကိုလိမ့်ကြစေတတ်တဲ့အစင်လန်းကုသကံအတက်လန်းပေါ့ဗျာ ဆင်းလန်းဆိုပါလို့ဆင်းရတာတိတ်ပြီးတော့ queue size ဆရာမလို့ဘုန်းကြီးတို့တက်မဲ့ပစ္စည်းတစ်ခု အမြင်ဘွားနဲ့အောက်ချလိုက် လိုလိုလိမ့်ကြလိမ့်ဆင်းသွားတာကုသကံကြတော့ဘဝကိုမြင့်တက်စေတဲ့အတက်လန်းအတက်လန်းကြတော့အများကြီးကြိုးစားချိန်ယူရတယ်ဒါပေမဲ့ဒီမှာဆရာတော်ကြီးဗာမိတ်သွားလဲအကျိုးပေး နဲ့ရက်တည်ခွင့်ရတဲ့ခါမှာတော့အကုသကံအကျိုးပေးခိုင်းတယ်ရက်တည်ရတာအကျိုးပေးရတာအကျိုးပေးတာကမြန်တယ်လို့အကုသကံအကျိုးပေးဆိုဆင်းရဲဒုက္ခကြီးခံစားရတယ်ပူပြင်းတယ်စိတ်ဓာတ်ကြတယ်စိတ်ပင်မနဲ့ကိုယ်ပင်မနဲ့ဒါမျိုးတွေအများကြီးကုသကံကြတော့ဘာဖြစ်လာလဲရလာတဲ့အကျိုးကနှေးပေမဲ့လို့ ကြိုးစားရင်ကြိုးစားတော့အောင်မြင်မှုတွေကြလဲအမောပြေတယ်စိတ်အေးချမ်းတယ်ကိုယ်အေးချမ်းတယ်ဒါမျိုးတွေပေါ့ဗျကုသကံတွေဟိုတရားထုတ်တဲ့ကပဲကြည်ပေါ့ဘုန်းကြီးတရားထုတ်ကကြတော်တော်နဲ့တမာရိယကိုမနှဲလို့อ่ะတတော်ကိုကြိုးစားနိုင်မှာတမာရိယရတမာရိယလာပြီးတမာရိယရဲ့ခိုက်တာဆိုရင်ကိုယ့်ကိုယ်လည်းသိလာပါလိမ့်ရှုမှလည်းကောင်းတယ်ဗျာဒီအစဉ်ပြေလိုက်တာဗျာဒီလိုဖြစ်လာအသိဉာဏ်တွေဖြစ်လာမယ်ဆိုပိုပြော ပြောစရာကိုမလိုဘူးပေါ့နော်အဲကြောင့်မို့ကုသိုလ်ကံနဲ့အကုသိုလ်ကံကွာခြားကြတယ်ကုသိုလ်ကံကအစင်လန်းအကုသိုလ်အကုသိုလ်ကံအစင်လန်းကုသိုလ်ကံအတက်လန်းတက်တက်ကဘုန်းကြီးတို့တောင်းပဲတက်တက်ပါပဲတက်တက်မနေ့ကြိုးစားချိန်ယူတဲ့စင်ကြောင်းနဲ့မြန်လိုက်တာလို့မျိုးဒါကြောင့်မို့အတက်စင်กว่าတယ်ပေါ့အကျိုးပေးတာလည်းกว่าတော့ကျိုးပေးတဲ့အခါကျလည်းဟုတ်လား ကောင်းတာတွေကြုံပြီးဆိုးတာကြုံပြီးတော့ခံခက်တယ်ကုသကံကြတော့ကြုံပြီးတဲ့ခါကြတော့ဗာလဲနေပြီမလို့ကိုရလာရဲ့ကြိုးခံစားမှုတွေကောင်းတဲ့အတွက်အမောပြေတဲ့အချမ်းနေဒီဆုံးမစကားလေးတွေပေါ့ဒါတို့ဘုန်းကြီးတို့ကာမပစ္စည်းနဲ့လည်းဆိုင်ပါနော်အဲကာမပစ္စည်းသွားမယ်ကာမပစ္စည်းကြတော့ဘုန်းကြီးတို့အဲဒီစောစောက ဇောစေရနာလေးလေးနည်းနည်းကြည့်နော်အဲ့ဒီအတုဏပစ္စည်းမောင်လားဇောနဲ့ပတ်သက်ပြီးအကျိုးပေးပုံလေးဘုန်းကြီးပြောခဲ့တာလေးရှိပါနော်အတုဏပစ္စည်းအဲ့ဒီခုနအဆုံးပိုင်းလားလေးမထင်နဲ့ဇောနဲ့ပတ်သက်ပြီးပြောခဲ့တာလေးရှိတယ်อืมဇောခုနှစ်ချက်အကျိုးပေးပုံဆိုပြီးတော့ဒါကတော့ဟိုအဲ့ဒီအပေါ်နာလေးအတုဏပစ္စည်းနဲ့ပတ်သက်ဇောစေနာအကျိုးပေးပုံလေးရေးထားရှိတယ် အဲ့ဒါလေးလည်းနားလေထိုင်ကောင်းတော့ဒီမှာစောစေနာကြုတ်ပဲနော်ဘယ်စိတ်ဖြစ်စင်မဲ့ကြည်ကြီးဒီဇောခိုက်တာမှာပဲကုသိုလ်အကုသိုလ်ဖြစ်တာဘူးကုသိုလ်အကုသိုလ်ဖြစ်မှာဒီကုသိုလ်အကုသိုလ်ဒါကိုကံလို့ခေါ်တာပေါ့နော်ကုသိုလ်အကုသိုလ်ကိုကုသိုလ်အကုသိုလ်ကံကြောင့်တရားဆိုကုသိုလ်နဲ့အကုသိုလ်ခေါ်တာဒီကုသိုလ်အကုသိုလ်ဖြစ်တဲ့ အချိန်ကာလမှာဒီအကျိုးပေးတာတွေဖြစ်ပေါ်လာအဲ့ဒါတွေကဇောတွေမှာခိုက်တမှာကုသိုလ်အကုသိုလ်ဖြစ်တော့ဒါကတော့အကျိုးပေးတဲ့ဘွားကိုတမ်းကြတော့တကယ်တမ်းကြတော့ဘုန်းကြီးတို့စိတ်ဖြစ်စဉ်ကစိတ်ကနေဘုန်းကြီးတို့ကတတိလွတ်ပြီးတော့အာယုန်တကူတွေ့မယ်မြင်မယ်ကြားမယ်ဆိုရင်ဘာဖြစ်လဲအကုသိုလ်ဇောတွေစောမှာပေါ့အဲ့တော့အကုသိုလ်ချိုးတွေလက်ရှိဘွားလက်ရှိအနေနဲ့မြင်တဲ့ခိုက်တာမှလည်းထိုက်လျောက်ခံစားမယ် နောက်ဘဝဆက်ဆက်မှလည်းကျူးလွန်ကျူးလွန်ဘလို့အကုသိုလ်ကျိုးတွေခံစားဟောကိုကဒီမြင်သမျှတွေ့သမျှအာယုလေးပေါ်မှာတတိနဲ့ဉာဏ်နဲ့နေမယ်ဆိုရင်နောက်ကဇောတွေဟာကုသိုလ်ဇောတွေဖြစ်သွားတာပေါ့အဲဒီကုသိုလ်ဇောတွေကဒီဘက်ဘဝမှာလည်းချမ်းသာစေတယ်အဲဘဝဆက်ဆက်မှာလည်းချမ်းသာစေတယ်အဲ့မှာကြည့်ပေါ့ဇောခုနှစ်ကြိမ်ဖြစ်တယ်ဒါအများဆုံးဖြစ်တဲ့ဇောကိုရည်ရွယ်ပါတယ် ပရမဇောကဘယ်ဘယ်ဘဝမှာဖြစ်လဲဒီဘဝမှာအကျိုးပေးဒီဘဝမှာဖြစ်တာမှာကောင်းတာတွေလုပ်နေဟုတ်လားကောင်းတဲ့စိတ်ချမ်းသာမှုတွေရမယ်စိတ်ချမ်းမှုတွေရမယ်အများကြီးညိုမယ်လေးစားမယ်ဒါမျိုးတွေဖြစ်တော့ဗျာအခုဘဝလည်းခံချမ်းသာမှုတွေရပါတယ်မကောင်းတာတွေလည်းမကောင်းကြွခံစားရတာလေအဲမကောင်းတာလုပ်နေစိတ်ဆင်းရဲတာကိုယ်ဆင်းရဲတာအများကြီးဖြစ်တာပါပဲအဲကြောင့် ဒါဟာပရမဇောကပရမဇောစိတ်စေနာကကုသကံမဖြစ်အကုသကံမဖြစ်ဒီယခုဘဝမှာကြိုးပေးတယ်ယခုဘဝမှာကြိုးမပေးတော့ဘူးဆိုရင်တော့ဒါဟောတိကဖြတ်သွားတော့နောက်ဒုတိယဇောကနေပြီးတော့တတိယဇောသုဒ္ဓဇော ပြည့်စုံသောတတ္တပြည့်စုံသောသတ္ထမဇောထီအောင်ဒါအလွယ်ဆုံး၅ချက်ခေါ်တယ်ဇောစေတနာလို့လည်းခေါ်တယ်အဲလိုကုသကကုသကစေတနာလို့ခေါ်တယ် ကံတို့စေနာတို့အတူတူပါပဲနောက်တော့ပြောပါအဲပြောလဲဇော၅ချက်စေတနာသုံးဖို့ကံကုသကံအကုသကံနေရဘယ်မှာကြိုးပြီလဲဆိုတတ္တရာဘဝမှာနိဗ္ဗာန်နဲ့အဓိကတော့နိဗ္ဗာန်မရောက်မချင်းပေါ့ဘဝများစွာကြိုးပေးတယ်လို့ဒါဆိုလို့တော့နောက်တတ္တမဇောကြတော့ဒုတိယဘဝနောက်ဘဝမှာကြိုးပေးတာအဆုံးဆိုအဲ့တော့ အဆုံးအစာဆုံးဇောနဲ့အဆုံးဇောကအသိမရှိဘူးအမရှိတဲ့အတွက်ဗမဇောကဒီဘက်ဘွားအကျိုးပေးမယ်မပြေအကျိုးမပေးရင်လည်းအဟောတိကံဖြစ်တယ်အဆုံးဇောကကြတယ်အသိမကောင်းအသိမကောင်းတော့အကိုမရှိတော့ဘူးမရှိတဲ့အတွက်ဒုတိယဘွားမှာအကျိုးပေးပြီမပေးရင်နောက်ထပ်အကျိုးပေးစရာမရှိတော့အလယ်ဆုံး၅ချက်စေရနာတွေကတော့အကောင်းတဲ့အတွက်ဘဝဆက်ဆက်ကြိုးပေးတယ်ကံကြောင့်ပြောတယ်ပြောပြီးဆိုရင် ဒီဇောတို့စေရနာတို့ဆိုတာဒါတွေပါပဲအတုနာပစ္စည်းရဒီကုသိုလ်တွေကုသိုလ်စေနာတွေဖမန်ထထဖြစ်တာအကုသိုလ်စေနာဖမန်ထထဖြစ်တာဒီလိုပြောရအောင်ကာမပစ္စည်းကြတော့ဒီကံတွေရဲ့အကျိုးပေးပုံဒါတွေကို ပြောတာပေါ့အဲတော့ကာမပစ္စည်းမှာကြည့်ကာမပစ္စည်းကြတော့ဘုန်းကြီးတို့များသောအားဖြင့်လူကကံနဲ့စေတနာဒါကိုလည်းနားလည်ထားဖို့ရည်ကြည်တော့ စေတနာ၃တန်ဒါမျိုးတွေပြောကြတော့ဒီတော့အဲ့ဒီမှာစေတနာဆိုတာဘာလဲဒါသင်ညောတော့လည်းသင်ခဲ့ပြီစေနာဆိုစေဆိုတာတိုက်တွန်းတာပြုပြင်ရှင်းတဲ့သဘောစေတနာနော်စေတနာခေါ်တယ်အဲ့ဒီစေတနာ စေတသိက်တွေဟာစိတ်အားလုံးမှာရှင်းနေတယ်နော်ဘယ်စိတ်မဆိုစေတနာပါတာပဲဒါဆိုရင်ဘုန်းကြီးတို့ကစေတနာကောင်းတယ်ဆိုရင်ကုသိုလ်ဘက်မှာပဲတွေးလိုက်တော့ အကုသိုလ်ဘက်မှာလည်းစေတနာပါတာအဲစိတ်မဆိုးစေတနာပါနေတာဘာဖြစ်လို့လဲစေတနာစိတ်အားလုံးမှာဖြစ်နိုင်တယ်စိတ်အားလုံးမှာဖြစ်နေတဲ့အတွက်ဘာစိတ်ဖြစ်ဖြစ်စေနာဖြစ်တယ်ဟုတ်အဲကမ္မကံကံဆိုတာတော့ပြုလုပ်တဲ့သဘောပေါ့ပြုလုပ်တဲ့သဘောဆိုတော့ ကိုယ်နဲ့ပြုလုပ်တဲ့ခါမှာကိုယ်နဲ့ပြုလုပ်တာရှိတယ်နှုတ်နဲ့ပြောဆိုရပြုလုပ်နှုတ်နဲ့ကိုယ်နဲ့ပြုလုပ်တာလည်းပြုလုပ်တာပဲနှုတ်နဲ့ပြောဆိုတာလည်းပြုလုပ်တာပဲစိတ်ဖြင့်ကြံတွေးနေတာလည်းဒါပြုလုပ်တာဒါကြောင့်ကိုယ်နဲ့ပြုလုပ်တဲ့အမှုကိုဘာခေါ်လဲကာယကံပေါ့ဗျာဘုန်းကြီးနှုတ်နဲ့ပြောဆိုတဲ့အမှုကိုဝစီမနောဝစီကံပေါ့စိတ်ထဲမှာကြံတွေးနေမှဆိုရင်ဒါမနောကံဒါကြောင့်မို့ကံသုံးပါလို့ခေါ်တယ်ကာယကံဝစီကံမနောကံပြုလုပ်ခြင်း ပြုလို့ခြင်းမှန်သမျှကံလို့ခေါ်တာပေါ့နော်ဒီကံသုံးပါးပြုလို့မှုမှန်သမျှပါဘာဖြစ်လဲစိတ်စေတသိက်တွေကိုဘာလောက်ထားလဲဒီစေတနာလေးကတိုက်တွန်းနှိုးဆော်ပြီးတဲ့စေတနာလေးကပါတယ်ဘာကံပြုလို့ပြုလို့နော်ပြုလို့သမျှစိတ်စေနံတရားတွေမှာပေါ့နော် ပြုလုပ်ပြီးဆိုတော့စိတ်စေတသိက်ကလည်းပါတာကိုယ်နဲ့ပြုလုပ်လဲစိတ်စေတသိက်ပါနှုတ်နဲ့ပြောဆိုလဲစိတ်စေတသိက်ပါတော့တွေးနေတေချာဘောစိတ်နဲ့တွေးတော့အဲ့လိုပြုလုပ်ပြီးဆိုရင်တော့စေတနာလေးကပါတာဒီစေတနာ တိုက်တွန်းနှုတ်ဆော်မှုမပါဘဲနဲ့ဘယ်ကံမှမပြုလုပ်နိုင်ဘူးပေါ့အဲ့တော့ကံသုံးပါလို့ကာယကံပဲလုပ်ဝစီကံပဲပြောပြောမနောကံပဲတွေးတွေးကံသုံးပါလုံးကို မဇူဝဟုဆိုစေတနာပြင်တာပြုလို့ရစေတနာနဲ့ပဲလောက်တာနော်အဲဒါကြောင့်စေတနာဟာကံသုံးပါလုံးရဲ့ဒီမှုဆိုပြဒီလိုပြောအဲတော့ကံပြူတိုင်းကံပြူတိုင်းမှာကံသုံးပါလုံးပြူတိုင်းပြူတိုင်းမှာဘာပါလဲစေတနာပါတယ်မှတ်ထားစေနာပါမဒီကံသုံးပါပြီးမြောက်နိုင်တယ်ဒါကြောင့်စေတနာကံဟူသမျှကိုပြုကြောင်းပြီးစည်းနိုင်ကြောင်းဖြစ်တဲ့အတွက် ကံလို့လည်းခေါ်တာပေါ့နော်ဒီတော့ကံနဲ့စေတနာကဒီနေရာကြည်လိုက်ရင်တော့အမြည်ကွဲပေမဲ့လို့တိဒါတော့ယူစရာတရားများမဟုတ်ဘူးပေါ့ဗျာစေတနာက ကံမှန်သမျှပြီးစီအောင်လုပ်တတ်တဲ့လက်တဲ့အစစ်ဖြစ်တဲ့တွေ့စေတနာကိုကံလို့သတ်မှတ်ကြတာပေါ့နော်ဒါကြောင့်မြတ်စွာဘုရားကဘုန်းကြီးတို့အောက်မှာတုံလင်းညွှန်ထားပါတယ် နေဗေဒီကတုတ်ငုတ်တော်ဒုတိယဥစာမဏ385စက္ကနိပါစေရဏဟံဘေကွေကာမံဝရမီယဟန်တို့စေရဏကိုပင်စိတ်ဆွမ်းရင်မှာစိတ်ဆော်လုံးလာပြုတ်လိုက် ပြုတ်လို့ပေးနိုင်တဲ့စေရဏဆွမ်းအကိုပဲကံလို့ငါဗျာမိန်ကြတော်မူပဲချုပ်ပြောရင်တော့စေနာတရားကိုကံလို့ပဲငါဗျာမိန်တော်မူတယ်။တော့စေနာနဲ့ကံအတူတူပေါ့။ဒီလိုမှတ်ထားဖို့။ အဲ့တော့ကံကံလို့လူတွေပြောဆိုနားလေသဘောတဲ့သဘောပေါက်တဲ့အရာကတော့တကယ်တမ်းတရားကိုရာခောက်ထုတ်ရင်တရားကိုပိရမတ္တသဘောအနေနဲ့ပြောရင်တော့ဘာပဲဖြစ်သွားမလဲစေလနာစေတသိက်လေးပဲစိတ်တရားမှတ်ထားမယ်နော်အဲ့လိုမှတ်ထားအာလို့လို့ဒါကံဆိုတော့ဗာလဲစေတနာပဲအောက်ဆက်ကြည့်မယ်နော်ပြီးတော့ခါကြတော့ဗာလဲသတ္တဝါတို့ရှင်သခင်ဘုန်းကြီးတို့ လူတိုင်းလူတိုင်းပုံကိုယ်တိုင်းနေစဉ်နဲ့များပေါ့နော်ဒီကာယကမှုတွေလုပ်နေတယ်ဝစီကမှုတွေနေတိုင်းပြောဆိုနေခုဘုန်းကြီးစာသင်ပြီးတဲ့ဓမ္မတွေသင်ပြတာဝစီကမှုတွေပဲဒီကာယကမှုဝစီကမှုတွေပြုကြပြီဆိုမနောကံလည်းပါလာပဲလေဒီတတ္တဝါတွေနေစဉ်နဲ့မျှပေါ့မနဲ့မိုးလင်းနေဒီပိုင်းနဲ့မျက်လုံးနှမိန်ပွင့်နှလုံးတစ်ဘက်နှလုံးပွင့်လာနေပြိုင်တော့ပါလေဒီကံนี่အစစ်မပြတ်ပြုတ်လုံနေကြတာ အဲ့လိုပြုလုပ်တဲ့အခါမှာဘုန်းကြီးတို့တွေကောင်းတဲ့ကံတွေနဲ့ပြုလုပ်တာရှိတယ်ကောင်းတဲ့ကုသကံတွေပေါ့ဗျာမကောင်းတဲ့အကုသကံတွေကိုလည်းပြုလုပ်နေတာရှိတာပေါ့အဲ့တော့အဲ့ဒီကောင်းတဲ့ကံမကောင်းတဲ့ကံအလျော်စွာပဲဘုန်းကြီးတို့ကဒီခုဘဝမှာဖြစ်ဖြစ်နောက်ဘဝမှာဖြစ်ကောင်းကျိုးတွေကောင်းတဲ့ကံတွေကောင်းကျိုးချမ်းသာတွေမကောင်းတဲ့ကံတွေဖြစ်မကောင်းကျိုးချမ်းသာတွေခံစားဆန်စားကြတော့အဲ့တော့အဲ့ဒီလိုကောင်းတဲ့ ကုသိုလ်ကံတွေပြုတော့ကောင်းတဲ့ပုံပွားတွေချမ်းသာတဲ့ပုံပွားတွေရောက်တာပေါ့ဗျာမကောင်းတဲ့ကံတွေပြုနေတော့ဆင်းရဲတဲ့ပယ်ပုံပွားသူရောက်ပြီးတော့ဆင်းရဲဒုက္ခတွေခံစားတော့ဒါကြောင့်မြတ်စွာဘုရားကဗာမိတ်လေတတ္တဝါတွေမိမိပြုကြတဲ့ကံတာလင်အာကိုရာမိကိုရာရှိတယ်ကိုကံတာလင်မိတ်ဆွေဖြစ်တယ်ကံတာလင်မိဘဖြစ်တယ်ဒါမျိုးတွေမြင် ကံသာလျင်ကိုယ့်ရဲ့ခေါင်းဆောင်ဖြစ်တယ်ကံတရားတွေဒီကံတရားတွေဆိုးမွေခိုးဆိုးမွေကောင်းမွေကိုပဲကိုယ်တိုင်ပဲခံကြတယ်ဒါကြောင့်ဘုရားကအာမိတ်လေဆိုတော့ပါဠိလေးပေါ့ဒါကတော့သုလကမ္မဝိပင်္ဂတော့မေဇိမဥပရိပါဏတမေဇိမနေကဥပရိပါဏတပါဠိတော်ပေါ့သာဝိနာ244မှာမိတ်တော့ကံမေတ္တေဝိပ္ပစတိ ဝိဝိပဿစာခွဲနော်နောက်ကအေတိဖြစ်နေဝိပအေတိစာခွဲဝိပစတိဒီကံကပဲတ attva တွေကိုအမျိုးမျိုးဖြစ်အောင်ခွဲခြားပေးတာပဲကောင်းတဲ့ကံပြုတဲ့ပုဂ္ဂိုလ်ကောင်းကောင်းကံတွေကပြအောင်လုပ်လိုက်မကောင်းတဲ့ကံတွေမကောင်းတဲ့မကောင်းကျိုးတွေဖြစ်အောင်ဒီကံကပဲဖန်တင်ပေးလိုက်ဖန်ဆီးပေးလိုက်အဲတော့ 32ဘုံတွေမှာရှိတဲ့တ attva အမျိုးမျိုးပုံပုံဖြစ်အောင်လူဖြစ်အောင်နတ်ဖြစ်အောင်ဘယ်လေးပုံသားတွေဖြစ်အောင်အဇူဝဖန်တီးရလဲကံကဖန်တီးတာကိုပြုတ်လောက်ထားတဲ့ကံကိုပြုတ်လောက်ထားတဲ့စေတနာပဲဖန်တီးပေးလိုက်တာပဲနော်အဲတော့ဒီတ attva တွေကိုတူတူယောက်ကဖန်ဆင်းတာဖန်တီးထားတော့မရှိဘူးဒီလိုမှတ်ထားအောင်ဒါကြောင့်မို့ကံဆိုတဲ့စေတနာပဲဘုန်းကြီးတို့တ attva အသီးသီးရဲ့ အကောင်လဲအရှင်သခင်ခေါင်းဆောင်လို့ဒီလိုမှတ်တော့အဲလိုမိမိတတ္တဝါတွေမှန်သမျှဘယ်သူပဲဖြစ်ဖြစ်ပေါ့ကိုပြုလုပ်ထားတဲ့ကံစီမံအတိုင်းမှာသွားရောက်ရတယ်ချမ်းသာမျိုးမျိုးဆင်းရဲဆင်းရဲမျိုးမျိုးခံစားရတယ်ဘယ်လေးပုံသားပေါ့ဘယ်လေးပုံသားဘယ်လေးပုံကြာရောက်တယ်ဆိုတာလေဒီကံကပြုလုပ်တာပဲလူဘဝကိုရောက်စင်နေတဲ့ကံလေဒီကံကပြုလုပ်ပြီးတာ နတ်ပြည်ကိုရောက်စေရတဲ့ကံပဲဒီကံကပဲပြုလုပ်ပေးလိုက်တာပဲအဲတော့ဇမာပြည်ကိုရောက်စေတယ်ဒီကံကပဲပြုလုပ်ပေးတာပဲကိုကအဲ့ဒီပုံပေါ်ကကြီးအကြောင်းမဲ့တက်တဲ့ရောက်တာမဟုတ်ကိုပြုလုပ်ထားတဲ့ကံအတိုင်းပဲရောက်သွားတော့အဲဒီလိုဘုန်းကြီးတို့တွေကဒီဘဝရဲ့ရှင်ရဒုက္ခအစစ်မှန်တကယ်တကယ်သိမြင်မယ်ဆိုရင်တော့ဘဝတွေကိုတတ်မှတ်မှု တွေ့တာမှုနေပါလာမှုနေပါလာရင်တော့ဒီဘွားပြလွတ်ရလွတ်ကြောင်းပေါ့အဲဒီကံတွေကိုပြုမယ်ဆိုရင်ဒီဘုံဘွားတွေမကြမင်းလွတ်မြောက်ပြီးတော့ဗာဖြစ်နိုင်တယ်သောတာပန်တာကနာကံဆိုနောက်ဆုံးဒီဘွားတွေကနေလုံးဝလွတ်မြောက်တဲ့ရဟန္တာဆိုတာဖြစ်နိုင်ဒါကြောင့်ဘုန်းကြီးတို့ကဒီဘုံဘွားတွေဆင်းရဲဒုက္ခအစစ်မှန်ကိုသိအောင်အထောက်အလုံး သိအောင်အထုတ်ရင်ဒီဆင်းရဲဒုက္ခဖြစ်ကြောင်းတရားကိုလည်းသိအောင်အထုတ်အောင်ဆင်းရဲဒုက္ခသိအောင်အထုတ်တယ်လို့ဆင်းရဲဒုက္ခဖြစ်ကြောင်းတရားကိုလည်းသိအောင်အထုတ်ဟောဒါတွေကတော့ဆင်းရဲအမှန်ပဲလို့သိသွားရင်ဆင်းရဲဒုက္ခရောက်ကြောင်းတရားကိုလည်းပယ်ချလို့ရတော့နေပါလာတော့ဆင်းရဲဒုက္ခရောက်တယ်ဘာကြောင့်လဲဒီဘဝတွေကိုတွေ့ထားလို့မြတ်နိုးလို့လောဘတဏှာကြောင့်ကိုဒီတဏှာကိုနေခြင်းပါခြင်းဆင်းရဲဒုက္ခမြောင်ရှုရတော့ အဲ့တော့ကိုယ့်ရဲ့ကောင်းကံဆိုးကကိုကိုယ်တိုင်ပဲစီမံတာပဲသူများပြုပေးတာမဟုတ်ဒါကြောင့်မို့ဘယ်သူမပြုမိမိမှုဆိုတဲ့အတိုင်းပေါ့လေမိမိသာလေမိမိပြုတဲ့ကံကပဲဒီ32ပုံတွင်မှာ ချမ်းသာဆင်းရဲတွေခံစားတော့32ပုံလွတ်တဲ့နိဗ္ဗာန် ရောက်အောင်နိဗ္ဗာန်ကိုရောက်တော့လုပ်တယ်ကိုယ်ပဲကိုယ်ပဲလုပ်လို့ရပဲသူများဘူးမှလုပ်မပေးဘူးအဲ့တော့စေနာဆိုတဲ့ကံတရားကတတ္တဝါတွေကိုအလွန်အရေးကြီးတဲ့တရားကြီးလို့ဒီလိုမှတ်ထားမှာပေါ့ဗျာဘုန်းကြီးတို့ဘဝတန်တဲ့အဆက်ဆက်ကနေဒီနေ့ချင်းတတ္တဝါတွေအစဉ်တန်တော့မှအများအားကိန်းတီးနေတဲ့စေနာကံတရားဟာ ယခုဘဝနောင်ဘလုံးဘနောင်တမလုံးဘဝကုသိုလ်ကောင်းမှုတွေတရားတွေဆရာအထွန်းနေပြမရောက်မချင်းနော်သူကကောင်းကျိုးတွေဆိုးကျိုးတွေတေချာဘပေးတဲ့တရားကြီးဒီလိုမှတ်တာဒီစေရနာတ္တဝါတွေတန်တော်ဆေစေနာတရားတွေကံစိတ်ကြောင့်ဖြစ်တဲ့ယုတ်တရားတွေ မိမိလိုဆိုလိုက်ပါစေမိမိအပင်တိုင်းဖြစ်စေသာဇာတတတ္တိကာမတတ္တိဆိုနှစ်မျိုးနော်အဲ့ဒီလိုပြောနှစ်မျိုးဟုတ်လားဖြစ်ပေါ်လာတယ်ပေါ့အပေါ်နားလေးပြန်ကြည့်မယ်အပေါ်ကအဓိပ္ပာယ်လေးဘုရားဒီမှာကြည့်လိုက်ပေါ့နော်အဲ့တော့စေရနာကကုသိုလ်ကအကုသိုလ်ကလည်းရှိတယ်စေရနာကံကမ္မလို့ခေါ်တယ်နော်အဲ့တော့ကံနဲ့စေရနာကိုယ်အောင်မှတ်ထားမယ်နော်ကုသိုလ်အကုသိုလ်တို့မှာ ဖြစ်တဲ့စေတနာပေါ့ကုသိုလ်လုပ်တဲ့နေရာမှာဖြစ်တဲ့စေတနာအကုသိုလ်မှာအလုပ်တဲ့အကုသိုလ်လုပ်တဲ့မှာဖြစ်တဲ့စိတ်စေတနာတွေကကံစေတနာကံပဲနော်နောက်တစ်ခါဒီကိုမူရာနှုတ်မူရာစိတ်မူရာပြုပြန်စိတ်ရဲ့လုံးလာပြောကကြောင်းကြပြပါလားစိုက်ထုတ်တဲ့ဘောပေါ့အဲ့ဒီကံနေပြုတ်လုပ်တဲ့ခါမှာဘုန်းကြီးတို့ကဒီစိတ်စေနာလေးနဲ့စိုက်ထုတ်ပြရအောင်ဒါကြောင့်အဲ့ဒီစိုက်ထုတ်ကြောင်းကြ စိုက်ထုတ်ပေးရတဲ့သဘောကစေရနာစေရနာကအတူတူပေါ့ဗျာဒီတော့ကာစေနာတတ္တိအကြောင်းတို့ဟာဘာဖြစ်လဲအကျိုးကနာမခန္ဓာတွေသူ့ရဲ့ရှင်ဘက်သံယုတ်တရားတွေစိတ်စိတ်တွေတရားတွေသူ့ကြောင့်ဖြစ်ပါလောနဲ့ယုတ်တရားတွေကိုကျေစုပြုခြင်းကိုကာမတတ္တိလို့ခေါ်တယ်ရှင်းတာကာမတတ္တိဒီကာမတတ္တိကနှမျိုးခွဲပြီးတော့ဘုရားဟောတာပြီးတော့ အဲဒီပါဠိလေးလည်းကြည့်မယ်နော်ပါဠိလေးကာမပစ္စယောတိဆိုတာလေးကြည့်အဲဒီကာမပစ္စယောမှာဘုန်းကြီးတို့ဘုရားကဒီခုနပြောတဲ့စေတနာတို့ကံတို့ဆိုတာဒီလိုပဲနော်ဒီစေတနာကံကိုဒီမှာတော့ပါဠိလေးနဲ့ရှင်းကြည့်မယ်ကိုယ့်ကိုယ်လည်းမှတ်တာနော်အဲ့ဒီမှာဘုရားကဒီစေတနာကံလေးကို နှစ်မျိုးဒါနဲ့ဂတိကကံစေသာဇာတကံနှစ်မျိုးခွဲဟောအဲ့ဒါပါလေဆိုကုသလကုသလကမ္မံ ဝိပါကနာခန္ဓာနံကတ္တဒါစရူပနာကာမပစ္စေနာပြောဒါနာနာခိတိကကာမကိုရည်ရွယ်တယ်နော်ဒီရှိကနေကိုယ့်ကိုမှတ်တာဒါနာနာခိတိကကာမကိုပြောလို့နော်နောက်တစ်ခုကစေရနာတံပြုတ်တကနာဓမ္မနာတံသမုဋ္ဌာနာနိသရူပနာကာမပစ္စေနာပစ္စယောဒါဟာသဟဇာတာကာမကိုပြောတယ်အဲလိုသူ့အနေနဲ့ခွဲမှတ်တာကိုယ့်အနေနဲ့ခွဲမှတ်တယ်နော် ဓမ္မဘာလဲဆိုကုသိုလ်ကံအကုသိုလ်ကံတရားတွေဟာကုသိုလ်ကံအကုသိုလ်ကံပြုလိုက်ပြီဆိုရင်နောက်ကအကျိုးတရားတွေရလာမှာပေါ့။ကောင်းတဲ့ကံတွေပြုလို့ရင်တော့ကောင်းတဲ့လူဘဝနတ်ဘဝဒါတွေရသွားမှာပေါ့ဗျာ။မကောင်းတဲ့အကုသိုလ်ကံတွေရောက်ပြုလို့ရင်တော့အပေပုံဘဝရောက်သွားတဲ့အကျိုးတွေဖြစ်တယ်။နော်အဲ့ဒီစေစေတသိက်ဆိုတော့ပရိသန်နေဂျိုးပုဒ်ဒီဂျိုးတွေပေါ့။ နော်အဲ့ဒီစိတ်စေတသိက်ဖြစ်တာနဲ့တူကရတ္တာဇာရူပနာဆိုကာမဇာယုတ်တရားလည်းဖြစ်လာအဲ့ဒီဒီကုသိုလ်ကံအကုသိုလ်ကံဆိုကုသိုလ်ကံအကုသိုလ်ကံသုံးဖို့ကုသိုလ်ကအကုသိုလ်ကစေတနာတွေကနေပြီးတော့ဒီဘုန်းကြီးတို့နောက်ဘဝဆိုတဲ့ဘဝတွေဝိဘက်ခန္ဓာတွေဖြစ်လာအကျိုးခန္ဓာစိတ်စေတသိက်ပေါ့ရောပရိသန်နေနေတယ်လို့ပြောချင်တာပါအဲ့ဒီပရိသန်နေနေတဲ့အခါမှာပလတ်တာယုတ်ကံပဇာယုတ်တွေလည်းပါလာတာလေ ဘုန်းကြီးတို့ပရိသဏီဝီထီကြည့်လိုက်ဒီဘဝသေးတယ်ဘဝတစ်ခုရောက်သွားပြီပရိသဏီတီလိုက်တာလည်းပြန်နေသူ့ဘဝပဲပရိသဏီတီတီပဲပုံမှာပဲတီတီနတ်ပြည်နတ်လောကပဲတီတီနောက်ကပရိသဏီစိတ်ဖြစ်တာနဲ့ပြန်နေကာမဇာယုတ်တရားတန်ဖြစ်တာကာမဇာယုတ်ကိုဒီပဋ္ဌာန်းပါဠိတော်မှာじゃကတ္တတာစာရူပံဆိုသုံးတာဒါကတ္တတာစာရူပံဆိုကာမဇာယုတ်ကိုပြောတာနော် အလိုမှတ်တယ် ပြီးတော့ကုသလကုသလံကမ္မံဒါအကြောင်းတရားပြုလုပ်ထားတဲ့ကုသကအကုသကစေတနာတွေအဲ့ရနေပါပြီလေဘဝတကူနောက်ပိုင်းမှာဘုန်းကြီးတို့ဘာဖြစ်ကြမလဲဝိပါကနာခန္ဓာနာနောက်ဘဝတွေနောက်ဘဝတွေမှာပရိသန်နေနေရမပရိသန်နေနေရတဲ့မြင်တဲ့ကာမဇာယုတ်တွေလည်းဖြစ်လာမယ်ဒါကိုပြောတယ်ဒီပါဠိတော်တွေကပါလေနာနခဏိကကမ္မ နာနဲ့ခဏိကကံကိုရည်ရွယ်တယ်လို့ဒီလိုမှတ်ထားမယ်နော်။ပြီးတော့ကံကဒီမှာနာနဲ့ရိကကံသာဇာတာကံဆိုနှမျိုးမှတ်ထားမယ်။ပရမပါဠိတော်လေးကနာနဲ့ခဏိကနာနဲ့ခဏိကကံကိုရည်ရွယ်ပြီးခေါ်ပါတယ်။သာဇာတာဒုတိယစေတနာစေတနာဒီစေတနာလေးကသူ့ကြဖြစ်တော်မူစေတနာဖြစ်ရင်တူနဲ့အတူစိတ်စေတသိက်ကြဖြစ်တော်မူကုသိုလ်စေတနာဆိုနောက်ကကုသိုလ် စိတ်စေတသိက်တွေဖြစ်ပါမှာအကုသိုလ်စေနာဆိုနောက်ကအကုသိုလ်စိတ်စေတသိက်တွေဖြစ်မှာသူနဲ့အတူရုပ်တွေလည်းဖြစ်နေအောင်ကာမဇာဝစေတသာအစာယူတွေပေါ့ခုကြောင့်ဖြစ်တဲ့စေစားဥစားယူအာဆိုဒါတွေကမ္မဒါတွေလည်းဖြစ်နေမှာအဲ့ဒါတွေနဲ့ကာမပစ္စယတတိပင်ကျေစုပြုတယ်ဒီတော့ပရမအကြောင်းကိုရှင်းရှင်းကြအောင်ကုသလကုသလကမ္မဒီတစ်ချက်ရပေါ့ဒါအကြောင်းဝိပါကနံခန္ဓာနံဒါအကျိုးကတ္တဒါဇရူပနံအကျိုးပေါ့ ပေါင်းရရွှေချင်းတော့ဝိပါကနံခန္ဓာနံကတ္တသာရူပါနံကမ္မပစ္စေနပစ္စယောကမ္မပစ္စယတတ္တိဖြင့်ကျေစုပြုတယ်အဲ့ဒါဘဇုရည်ရွယ်ဟောလေနာနေခဏိကကံကိုရည်ရွယ်တယ်ဒီလိုမှတ်တာဒီတော့နာနေခဏိကကံဆိုတော့ဘာလဲအဲ့ဒီမှာခွန်ကြီးတို့ရှေးဘောကဒီမှာတော့ရေးတာနာနေကံဟူသည်ရှေးရှေးအတိတ်ကပြုလုပ်ခဲ့ပြီး ကုသိုလ်စိတ်21အကုသိုလ်စိတ်12ပါးလို့နဲ့ပါတော့စေရနာ33ပါးဖြစ်၏ကံစေရနာဒီလိုပဲနော်ဒီကုသကုသိုလ်ကအကုသိုလ်ကံစေရနာဒါပဲကံကြောင့်တရားဆိုတာကုသိုလ်ကအကုသိုလ်ကံခေါ်တယ်ဝိပဿနာတရားအကျိုးတရားပေါ့အဲ့ဒါကုသိုလ်အလုံးပဲနော်ကုသိုလ်အလုံးပါတယ်အကုသိုလ်အလုံးပါတယ်အဲ့ဒီကုသိုလ်ရှေ့ရှေ့တော့မှ ရှေးဘဝတွေမှာပြုလုပ်ခဲ့ဘူးတဲ့ကုသိုလ် အကုသိုလ်တွေမှာ ပါတဲ့စေတနာကိုခေါ်တယ်။ဒါကြအတိတ်မှာပြစ္ဆုတ်ပံကိုကျေစုပြုတဲ့ကံနော်အတိတ်ဘဝတော့ပြုလုပ်ခဲ့တဲ့ကံတွေဟာလက်ရှိပြစ္ဆုတ်ပံဘဝကိုကျေစုပြုတဲ့ကံလို့ဒီလိုပြောလို့ရနော်။အဲ့တော့နာနေခဏိကကမ္မဆိုတာကြည့်လိုက်။နာနေခဏိကနာနာခဏပေါ့။နော်ဤကဖြုတ်တာခဏနာနာကကွယ်ပြားနေဘူးအတီးတီကွယ်ပြားနေဘူးကခဏအချိန်ချိန်ကာလကွယ်ပြားပြီးတော့အကျိုးပေးတာ နော်ဘောနည်းနည်းတင်မယ်နော်စေရနာကံနော်ကိုပြုလုပ်တဲ့အချိန်ကတခြားကုသကံပဲပြုတယ်အကုသကံပဲပြုတယ်အရင်ဘဝရှေကပ်နေတဲ့ဘဝဖြစ်ခြင်းပြဟိုးဘဝပေါင်းများစွာဖြစ်ခြင်းဖြစ်မယ်အဲလိုပြုလုပ်တဲ့အချိန်ဟာတခြားအကျိုးပေးတဲ့အချိန်ဟာတခြားအခုမှအကျိုးလာပေးတယ်နော်အခုကောင်းတာတွေလုပ်မယ်အရင်တုန်းကမကောင်းတာတွေလုပ်ခဲ့တာအဲဒီအခုမှလာအကျိုးပေးတာနော် ခုမကောင်းတာတွေလုပ်နေပဲအရင်တော့ကုသကံတွေကလုပ်ခဲ့တော့ခုကြိုးပြီးတာတော့တကံကမျက်စိလဲစရာကြီးအဲ့လိုမျိုးတွေသွားသွားဘာဖြစ်လို့သူကနာနေကိရိယကံတွေကပြုလုပ်ခဲ့တာရှိတာပေါ့ဒါတော့မတူညီတော့ချိန်ကာလနဲ့ဖြစ်တဲ့အကျိုးကိုပြုလုပ်တတ်တဲ့စေတနာဆိုတာခေါ်လို့နာနေခဏိကကံလို့ခေါ်လို့ပေါ့အဲတော့ဒီခုနကစေတနာဆိုတဲ့ကံကဖြစ်တဲ့ချိန်ကရှေ့ကဖြစ်ပြီးတော့ အဲ့ဒီအကျိုးပြည့်စုံပံတရားကာလနောက်ချိန်ကာလမှာ ဖြစ်တာနော်မတူဘူးပေါ့ဗျာအဲ့လိုမျိုးမှတ်ထားဒါကိုဘုန်းကြီးတို့ဒီစေနာကံလေးကိုဘာနဲ့ဥမာပေးမျိုးစေဥပမာနဲ့ပြဆိုကြတော့မျိုးစေနဲ့တူတယ်ဆိုဒီလိုဖွင့်ဆိုကြမျိုးစေဟာဒီမှာတော့ရေတို့မြေတို့ဆိုင်တဲ့အကြောင်းပေါ့ထောက်ပံ့ကြီးကျယ်တဲ့သစ်ပင်ကြီးဖြစ်သစ်ပင်ဖြစ်စင်နိုင် ဒီနာနေကကမ္မဒီအတူပဲနာနေကကမ္မစေတနာကဂတိကာလဥပတိပယောကအဲ့ဒီအကြောင်းအထောက်ပံ့ရာ ကြီးကျယ်သောအကျိုးဝိပက်နာခန္ဓာနဲ့ကမ္မဇာယောဂများဖြစ်တယ်ပြောချင်တာကတော့ဗာလဲဆိုခန္ဓာအစင်းဆိုတဲ့ဘဝဆိုတဲ့တစ်ပင်ပေါက်ရောက်ထမြောင်နိုင်တယ်တစ်ပင်ဟာခန္ဓာက ရေတို့မြေတို့စာရီတို့အစုံပေါ့လေမြေဩဇာပါညာဆုံးလိုက်ဒီသစ်ပင်ကကြီးထွားသလိုအဲ့ဒီဥမာပေးတာဒီနန္ဒရိယကမ္မအရင်ဘောဝဘောဟတွေတော့ငါပြုလုပ်ခဲ့ကောင်းတဲ့ဂတိတွေလည်းပါတယ်မကောင်းတဲ့ဂတိတွေအဲ့ဒီပြုလုပ်ခဲ့တဲ့အပေါ်မှာမုတ်တည်တယ်အဲ့ဒီချိန်ကာလဒီပါတယ်အဲ့ဥပရိတို့ပယောဂတို့အဲ့ဒီတော့ပြုလုပ်ခဲ့တဲ့အကြောင်းတွေအထောက်ပံ့ကြီးကျယ်တော့အဲ့ဒီထောက်ပံ့ကြောင်းပေါ့အဲ့ဒီအကြောင်းတွေ ထောက်ပံ့ရရင်ဒီဘက်ဘဝမှာတရားတွေအကျိုးပေးတော့အကြောင်းမို့စေတနာနဲ့မျိုးစေစေတနာကံနဲ့မျိုးစေကအတူတူပဲလို့မှတ်တော့ခုနဒီဟာကျတော့စေတနာနဲ့စေတနာဟာမျိုးစေနဲ့တူတယ်အကျိုးဝိဘတ်တရားတော့ဗာလဲတစ်ပင်နဲ့တူတယ်ဒီလိုလေးခွဲခြားမှတ်တော့နောက်သဟဇာတကံမှာအဒီပါမယ် အာဇာတာကာမကြတော့အတူဖြစ်ဖက်စိတ်စေတသိက်နဲ့စေတစာယုတ်တွေတိတဏိကာမစာယုတ်တို့ဟာစေဆိုစေယမှုတတ္တိကျေစုပြီးတဲ့စိတ်89ပါးပြစေတနာပေါ့သူကလက်ရှိဘဝမှာလက်ရှိပစ္စုပန်ဘဝမှာနော်သူကပစ္စုပန်ချင်းညဟိုသာဇာတာပစ္စည်းတို့ပါလို့အဲ့ဒီသဘောမျိုးပဲပစ္စုပန်ချင်းချင်းကျေစုပြုတာနော် ိုအတိတ်ဘဝလောက်ခဲ့တာတွေဟာဒီမှာကြိုးကျေစုပြုတယ်ဆိုတာဒါအနန္တရကမ္မအခုသာဇာတကမ္မဆိုဒီချိန်လေးမှာစေနာဖြစ်တယ်ဒီစိတ်စေနာနဲ့သူစေတစာယုတ်တွေဖြစ်မဲ့ကာမစာယုတ်တွေဖြစ်အောင်ကျေစုပြုပေးအဲ့ဒါကဒီစိတ်တဲ့ဒီစေတနာလေးကြတော့စိတ်အလုံးမှာ ဖြစ်တယ်အဲကြောင့်မို့စိတ်အလုံးမှာဖြစ်တဲ့စေတနာလေးဒါကတော့ပြစ္ဆုတ်ပံကာလမှာပဲဖြစ်တဲ့စေတနာမျိုးစေတနာ ပြစ္ဆုတ်ပံကာလမှာဖြစ်တာမျိုးပြစ္ဆုတ်ပံချင်းချင်းခြေစုပ်ပြုတဲ့ကံလို့ဆိုပါတယ်ဒါကပါလေအတူတူကပြည်ပြီးရှင်ဘက်တရားတို့ကိုစွန့်အပ်ပေးတဲ့စေတနာမျိုးပေါ့အကုသိုလ်လုံးရင်အဲ့ဒီခိုက်တာမှာပဲနော်အတူတူကဖြစ်တဲ့ရှင်မောရှင်မဲ့စိတ်စိတ်သိရုပ်တရားတွေကိုနော်စွန့်အပ်ပေးတဲ့စေတနာပဲအကုသိုလ်လုံးရင်အကုသိုလ်စိတ်စိတ်သိစေစားရုပ်ကုသိုလ်လုံးရင်ကုသိုလ်စိတ်စိတ်စေစားရုပ်တွေပေါ့ ဘုန်းကြီးတို့ဒီကံတရားတွေဟောတဲ့နေရာမှာခြားတော့တွေအခြားခြားနေရာမှာကံတရားဟုတ်မှန်တယ်များကံကောင်းတယ်ကံမကောင်းဘူးကံတိုင်းပဲဒီအဲ့ဒီလိုပြောဆိုမှုကလက်ရှိပြစ္ဆုတ်ပံကောင်ညွန့်တာမဟုတ်ဘူးเนาะအနာနတိကကံဤသာဇာတာကံကြတော့ဒီပြီးရမနိုင်တာဟောကျန်တာပြတော့တာနေဟောပြီဆိုရင်နာနေကတိကကံကိုရည်ညွှန်းပြီးဘုရားဟောပါတယ် သာသရကံကတော့ဒီခုအဘိဓမ္မာပါပဲဟောနော်ဒါကြောင့်မို့သာဇာတာစေတနာပါလေပိစုပံအကျိုးတရားနဲ့တပြိုင်တည်းဖြစ်သောချိန်ကာလနဲ့အတူဖြစ်တယ်လက်ရှိဟုတ်လားအခုဖြစ်တဲ့အခုကြိုးပေးတယ်ဆိုတဲ့သဘောမျိုးနာနဂတိယကာမကြတော့ရှေးတုန်းကဖြစ်နေပြီးမှနောက်တစ်ချိန်မှမှအဲ့ဒီဖြစ်ခဲ့တဲ့ကံတွေကနေအကျိုးပေးနော်အဲတော့ တော့တခြားသည်ကံပြုတဲ့ခြင်းအတခြားကံလုပ်တဲ့အကျိုးပေးတဲ့ခြင်းအတခြားသာဇာတာစေတနာကြတော့အဲ့လိုမဟုတ်ဘူးသာဇာတာကံသူကတပြိုင်တခါတည်းကျိုးပေးဖြစ်တဲ့ခြင်းအဲ့တော့ဒီမှာကံကနှမျိုးပြသာဇာတာစေနာကံနာရိကစေနာကံနော်သာဇာတာစေနာဆိုချက်ချင်းကျိုးပေးတဲ့သဘောမျိုးနာရိကကံဆိုတာအချိန်ကာလခြားပြီးကျိုးပေးတာအဲ့တော့ဒီစေနာကံတစ်ခုတည်းကိုပြအမှုကိစ္စတစ်ခုပြီးစေနေတယ် လက်ရှိအနေဒါလည်းကြိုးပေးတယ်ဒါတွေကလည်းနောင်မှလည်းခုဘုန်းကြီးတို့လုပ်နေတဲ့ကံတွေကအခုဘုန်းကြီးပြောနေတဲ့ခိုက်တာမှလည်းစိတ်ချမ်းသာတာတို့ဒီကမှာဒီသင်္นานသူသင်္นานသားတွေတရားနာနေတဲ့ပုဂ္ဂိုလ်တွေလည်းတရားနာနေတဲ့စိတ်ချမ်းသာတာတို့စိတ်အေးချမ်းသာတို့ကုသိုလ်တွေဖြစ်ညာတို့ကောင်းကျိုးတွေရတယ်ဒီကောင်းကျိုးတွေကခုမှမဟုတ်နောင်ဘဝဆက်ဆက်လေးနိဗ္ဗာန်မရမချင်းတဲ့တရားတွေဖြစ်နေဒါနာနေကြရနော်အဲ့တော့ဒီစေရနာကံတခုတွေကပဲဟောသာဇာတာစေနာကံဖြစ်မယ် နာနဂတိကစေတနာကံဖြစ်မယ်အမှုကိစ္စနှစ်ခုဖြစ်နေနိုင်မှာတော့ဒီမှာဥမာလေးပေးတာစီမီပေါ့ဒီချိန်ထုံးလိုက်ရင်ဘာဖြစ်လာလဲအမောင်ကိုလည်းပျောက်တယ်မောင်ခွင်းတယ်မောင်ကြောက်အလင်းကိုလည်းဆောင်းတယ်အလင်းရောင်ကိုလည်းပေးလိုက်အဲ့လိုနှစ်ကိစ္စတစ်ပြိုင်နက်တည်းပြီးစီနိုင်တယ်လို့ပဲဒီကုသကဒီအတူပဲကုသကအကုသကစေတနာဟာ မိမိနဲ့အတူဖြစ်ဖက်တရားတို့ဟိုဘာလို့လဲသာဇာတတတိပင်ကျေစုပြုတယ်။နောင်ဖြစ်ပေါ်လက်တနဲ့အကျိုးဝိပဲပေါ့။ကျိုးဘက်တကိုကြပါလေ။နာနဂရိယကမ္မတတ္တိဖြင့်ကျေစုပြုတယ်။ကျေစုပြုပြီးတော့ဒီတတ္တိတို့ကိုချုပ်ခြံခဲ့ပြီးချုပ်ပြောက်သွားတယ်ဗျ။အဲအောက်ဆက်ကြည့်မယ်။ဒီတော့ဒီမှာကောင်းစီတတ်တာတော့မရှိပဲကျိုးပြီး ဒီကုသကံအကုသကံစေတနာတွေဟာတခြားနံတရားတွေဖြစ်ပြီးနောက်ချက်ချင်းပြုတ်ချုပ်ပြောက်ပါဘယ်ရမှာဆိုဘုန်းကြီးတို့တရားကြတော့ဝိဓိဖြစ်စဉ်လေးတွေကြည်ရမှာပေါ့နော်ဝိဓိဖြစ်စဉ်လေးကြည်တယ်ဘယ်စိတ်ဖြစ်စဉ်မဲ့ကြည်ပြီးပြစ္ဆရဝိဓိတစ်ခုလောက်ပဲပြကြည့်ပါအောင်အဲ့မှာနော်ဒီတော်ဝင်ဒီတော်ဝင်ကဆိုလဲဥပတိပင် ချုပ်ပြောက်သွားတာပဲနော်ဘုံကဆိုလဲနာဘုံကုတ်ဖြစ်စတာဟုတ်တယ်ဒါလေးအတူတူပဲ ဘဲစိတ်ကြည့်ကြည့်လဲဥပတိပင်ချုပ်ပြောက်သွားတာဖြစ်တည်ပြက်ဒီတော်ဝင်ဖြစ်တည်ပြက်ဘုံကဇလနာဖြစ်တည်ပြက်ဥပတိပင်ဖြစ်တည်ပြက်ရင်စရောကဖြစ်တည်ပြက်အကုန်လုံးဖြစ်တည်ပြက်ဖြစ်တည်ပြက်အကုန်လုံးချုပ်ပြောက်ချုပ်ပြောက်ချုပ်ပြောက်သွားတာချုပ်ပြောက်သွားရင်နောက်ကဖြစ်ပေါ်လာကျေစုပြုသွားတာဒီဇောကုနဲ့ကြိမ်လဲကြည့်လဲဇောကုနဲ့ကြိမ်လဲဇောကတစ်ခုတစ်ခုဖြစ်တည်ပြက်ဖြစ်တည်ပြက်အဲ့လိုပဲချုပ်ပြောက်သွားတာချက်ချင်းပြောက်သွားတာပဲ ချက်ချင်းပေါ်ချက်ချင်းပြောက်ဇောခုနဲ့ချိန်ဆိုလည်းဒီတိုင်းတရားဝင်ကြမ်းလည်းဒီလိုချက်ချင်းပေါ်ချက်ချင်းပြောက်မဟမ်းကြောင်ချက်ချင်းပြောက်အဲ့ဒီလို6ပြောက်သွားတဲ့နော်ဒီဒီဇောခုနဲ့ချိန်မှာပဲအဓိကပြောရမှာပေါ့။ဘာဖြစ်လို့လဲဒီဟုတ်ထောနေရာမှာဘုန်းကြီးတို့ကတတိလေးညံလေးရှိနေဒီမှာကုသိုလ်စောတွေဖြစ်တာကိုအဲဘုန်းကြီးတို့ဒီနေရာမှာတတိညံလွတ်နေမယ်ဆိုရင်ဘာလဲအကုသိုလ်စောတွေအဲ့တော့ဘုန်းကြီးတို့တခါတလေဒီမှာစာသင်အခါမှာဒီလို လွတ်သွားတာရှိတယ်ဟိုနေ့ကလောကီတရားမစိုးပါဘူးသင်္นานသူသင်္นานသားတရားသေချာနားထောင်နေဒီကဒီကပြောခြင်းတဲ့ဟာတခြားပါဇက်ကဟုတ်လားအတန်ကထွက်လာဓမျိုးဖြစ်သွားအဲ့ဒါနဲ့ဟုတ်တယ်လို့အဲ့ဒါမှားသွားတယ်အဲ့ပြင်လိုက်ပါအောင်လို့ပြောလိုက်ပါအောင်လို့သူကနားထောင်ပြီးတဲ့အခါကျပြောပฏิလွတ်တာနဲ့ဒီပြိုင်နဲ့ဘောင်းတာလောက်နေရတော့မဟုတ်လားအလွဲမားတွေပြောမိတာတွေရှိတာပေါ့အကြံတဲ့ချိန်တော့ပုံဆိုး တတိလွတ်တာနဲ့ဟုတ်လားတတိရှိရင်တော့ဒီဇောတွေကကုသိုလ်ဇောဖြစ်မယ်လို့မှတ်ထားအောင်တတိထားပြီမလို့တခါတလေပြောကျင်တာတခြားပြောပြောထွက်တာတခြားဒီလိုလည်းဖြစ်တတ်ပါအဲ့တော့ဒီနေရာမှာဒါကြောင့်ဒါကြတော့ဘုန်းကြီးတို့ကတရားနဲ့နေတဲ့ပုဂ္ဂိုလ်ကြပိုနားလေသဘောပေါက်တယ်ဟောကိုကဘယ်လိုအာယုံကြုံကြုံတတိလေးနဲ့နေတိုင်းတတိညာလေးနဲ့နေတာကုသိုလ်တွေဖြစ်ပါလားဒါသဘောပေါက်တယ် ဆိုတော့ဒီအာယုံတော့မလိုက်တော့လေကိုကရှုမှတ်လိုက်တော့ရှုမှတ်လိုက်တဲ့ကကုသိုလ်စောတွေဖြစ်သွားဟောဒီအာယုံတော့လိုက်ကုသိုလ်နှစ်သက်သဘောကြမှုတွေဖြစ်မဲ့လောဘဇောတွေဖြစ်မဲ့မကျေနပ်တဲ့ဟောအတန်နေကြတဲ့မကျေနပ်မှုတွေတတိလို့ပြီးမကျေနပ်မှုတွေဒေါသဇောတွေဖြစ်မဲ့ဒါမျိုးတွေပေါ့ဘယ်ဇောပဲဖြစ်ဖြစ်ကြည့်လိုက်နော်ဟောပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ပဲအဲဆိုဒုတိယပေါ်ပြီးအကုန်လုံးပေါ်ပြီးပြောက်ပေါ်ပြီးပြောက်ပဲဒီလိုပြောက်သွားပြီမဲ့လို့နော်ဘာဖြစ်လဲလဲ ဒီစေတနာလေးကတော့အချိန်ကွာခြားရလေကွာဘာများသာချောတာကြိုးဝဲကိုဖြစ်ဒီစေနာဆွမ်းတတ္တိလေးကလည်းကြံခဲ့တာအဲ့ဒီစေနာသွမ်းတတ္တိလည်းအချိန်ကွာခြားတာဖြစ်ဘဝကွာခြားတာဖြစ်ပြီဟုတ်လားမနေ့ကလောက်ခဲ့တယ်ညနေထီအောင်ဒီဘဝလောက်ခဲ့တယ်နောက်ဘဝထီအောင်နော်ဘဝများစွာသူကအကျိုးတွေကတော့ခံစားရမှာပဲကိုယ်မှာပြဒီမှာပြထားနော်လောကုပမာ လောကဥပမာ လောကုကမှာလို့ဘုန်းကြီးတို့သုံးတယ်အဲ့ဒီလေဒါကတော့ဆန္ဒလောကမှာသုံးတယ်ဆရာသမားတွေကလောကဥမာဆိုမသုံးဘူးနော်လောကုလောကုပမာပဲလောကတဲ့ဥမာနဲ့တွဲလိုက်တာပေါ့လောကုပမာလို့ဒီလိုသုံးတယ်အမျော်မြင်ရှိတဲ့မိဘလို့နော်ဆရာသမားတို့ဒီလိုပါဒီမှာတော့မိဘပဲပြတယ်မျော်မြင်ရှိတဲ့မိဘတွေကပါလို့ကိုသားငယ်သမီးငယ်လေးပါလို့အရွယ်နှုတ်စဉ်ကာမှာကျမ်းမာရေးကောင်း စားတော့ကောင်းတွေဆယ်နေရကျွေးမွေးတယ်ဈေးကောင်းဝါကောင်းတွေသိချအဲကျွေးတယ်အဲ့ဒီအစာကောင်းတွေဈေးကောင်းတွေကြောင့်ဘာဖြစ်လာလဲဒီသူ့ရဲ့ဒီစားတောက်နေတာတွေကတော့ဗောဗျာစားနေတော့မယ်ပျောက်ပြက်သွားတော့နော်အဲ့ဒီပေါ်မှာတော့တီးနေရမို့ဆေးလို့ကြောင်းဒါမဲ့ယောက်ကဒီပေါ်မှာတော့တီးလာမို့ဒါမဲ့တန်တန်းငယ်လေးသမီးငယ်လေးအရွယ်ရောက်လာတယ်ကဘာဖြစ်လဲဟိုသူတို့များတဲ့ဂျမ်းမာတဆွမ်းနာတို့ ခန္ဓာကိုယ်ထကြိုင်းတာတို့ရုပ်ရည်စင်လှပါတာတို့ဒီလိုအကျိုးဆက်တွေနဲ့ဒါမြင်ရတာပေါ့ဒီလိုပါဆရာသမားတွေလည်းငငယ်လေးကနေပြီးတော့ဒီတချို့အကျိုးရှေ့လျှောက်မြင်တဲ့ဆရာသမားတွေကြိုပြီးသင်ပေးတာတွေရှိတော့ဟိုဘုန်းကြီးတို့ဆာကြရန်နဲ့ကြီးတန်းဆိုပါတော့အဲ့ဒီဟာတွေအကြီးတန်းတွေကဆာကြရန်အတွက်ကြိုပြီးတော့သင်ပေးခဲ့လို့ရှင်ရင် အဲ့ဒီစာနေနာစာကျမ်းမှာခဏပြီးသွားအဲသူတို့ကတော့ဒီကြီးတာမှာတော့ဆရာတော်ကလည်းမတိုင်းအဆိုင်နာတွေသင်ပေးတယ်ဘာညာဒီလိုထင်တော့အဲစာကျမ်းရောက်လာတဲ့အခါမှာအဲ့ကျမှသူတို့ကသဘောပေါက်ဒီလိုပေါ့ဗျအဲ့ဒီလိုဒီစောစောကနှစ်တည်းတုန်းကလည်းတေချာစနစ်တကျထိန်ရင်ပေးလာတဲ့အခါကျနောက်တာနောက်နောက်နှစ်တွေနောက်တစ်တွေပါတခြားတန်းတွေရောက်သွားမြင့်တဲ့တန်းတွေရောက်သွားတော့အကျိုးခံစားမှုတွေရလာအဲ့ဒါမျိုး နော်အဲ့မှာကြည့်လိုက်ငယ်စဉ်ချိန်ကသင်ကြားရတတ်ပညာချိန်ကြလာတဲ့ခန္ဓာတွင်းမှာဒါတွေကတော့ဆွဲမြန်းနေတာမဟုတ်ဘူးငယ်တော့ကသင်ခဲ့တဲ့ပညာရည်ကြည့်လိုက်ပါနော်ဘုန်းကြီးတို့သင်္ဘောကြီးတို့ဘာလို့ဘုန်းကြီးတို့ငယ်ငယ်ဆိုသင်္ဘောကြီးတွေဘာတွေသင်ပြီးဆိုတော့ရတလိဘုံဘုံကြီးသင်ပြီးလားသင်္ဘောကြီးကို အာပြီးပြီးသားတဲ့သုံးခေါက်ပြီးအောင်သင်အဲ့လိုသင်ရပြီးတော့ခါမှတကဆယ်တော်သေးတို့ဘာလို့အဲအဲ့လိုကြက်ခက်လာတယ်ဘယ်မှတ်မိမှာလဲ ဆရာတွေမှာပါသမျှတွေကုန်ကြရတာကုန်ဖတ်လုံးလုံးမမှတ်မိတော့ဒီငယ်တော့ရတာဆိုအခုမြဲမပြတ်ရွတ်နေလို့ကြံတော့ပရိတ်လောက်ပဲကြံပါ့ဒါပေမဲ့အဲ့ဒီငငယ်တုန်းကသင်ကြားတာတွေကဘာဖြစ်ကြီးလာတဲ့ခါကျတော့အထက်ထက်တန်းနေမှာသင်ကြားတဲ့ခါကျပါကျေးဇူးပြုတော်ဘုရားအောက်ကသင်ခဲ့တဲ့ကြိုကျေးဇူးဒါပေမဲ့အဲ့ဒါတွေရှိသေးတာမရှိတော့ဘူး နော်မရှိတော့ဘဲနဲ့ချုပ်ပြောက်ပြီးမှနောက်မှကျေစုခံစားတာအဲ့ဒီခံစားမှုတွေကလည်းသူများလားဆိုပေါ့ဘူးကိုကိုယ်တိုင်မှခံစားတာဒါကြောင့်မို့ချုပ်ပြောက်ကွယ်ပြီးမှကျေစုခံစားတဲ့ရှားတွေဟာလောကမှာဘုန်းကြီးတို့အများကြီးပါပဲအဲဒီဒီကုသိုလ်အကုသိုလ်စေတနာတွေကလည်းဒီတိုင်းပါပဲအကုန်လုံးချုပ်ပြောက်ပြီးမှပဲနောက်နောက်မှဟုတ်လက်ရှိလည်းကြိုးခံစားရရှိတယ်နောက်မှလည်း ကြိုးခံစားရတယ်ရှိတယ်ပေါ့အဲ့တော့ဒီမှာစဉ်းစားစရာရှိတာကဒါတွေကတော့ဒီဒီတချို့အရာတွေအမှတ်စုထဲမှာမပါဘူးเนาะဒီအမှတ်စုထဲမှာပါပေမဲ့နားထောင်တာဂျုံမစုတွေကတော့ကြိုးထုတ်တာအဲ့တော့ဒီကုသိုလ်အကုသိုလ်ကံတွေကချုပ်ပြောက်သွားပြီဆိုတော့ပြီးပြောက်ပြောက်ဆိုလို့ဘာမှအဆနာမကြောင်ချုပ်ွယ်သွားတာတော့မဟုတ်ဘူးเนาะဥပတိပင်ဖြစ်တည်ပြက်နေတယ် ခဏငယ်သုံးညနေနဲ့ပရမတ္တတရားကိုသဘောချုပ်ပြောက်သွားပြီမယ်လို့လေကုသကအကုသကစေတနာရဲ့တတ္တိကတော့ကြံရင့်နေတယ်ပေါ့နော်အာယုံ6ပါးတဘာဘာကြောင့်နော်ဘုန်းကြီးတို့ကြည့်လိုက်ပါစိတ်စိတ်စိတ်ဖြစ်စဉ်တွေဖြစ်ပေါ်လာတယ်ဒီဘက်ကဝိဓိလှမ်းကြည့်လိုက်ပေါ့နော်ဘယ်အာယုံမဖြစ်အဲ့လိုစိတ်စဉ်ဒီတော့ဘောမဆရာဘုရားဒီစိတ်စဉ်ကတန်ဖြစ်ပေါ်လာ တာမန်အာယုံအာယုံပြုပြီးတော့ဖြစ်ပေါ်လာတဲ့ကုသိုလ်ဆိုအကုသိုလ်တွေကမတိစားပေမဲ့တကယ်ထက်ထက်တန်တာနဲ့ပြုလုပ်တဲ့ကုသိုလ်အကုသိုလ်ဇောတွေကတော့ထင်ရှားတာပေါ့ဗျာဟမ်ဘုရင်တာမန်အာယုံဆိုရင်တော့ကိုယ်တိတ်မတိတာရှိကကိုမြင်ရတဲ့အာယုံနှစ်သက်စရာအာယုံဖြစ်ဖြစ်မရေနက်စရာအာယုံပဲဖြစ်ဖြစ်သို့မဟုတ်ကုသိုလ်ဖြစ်စရာအာယုံဖြစ်ဖြစ်အဲ့ဒါမျိုးဆိုရင်တော့ထင်ရှားတော့ဟမ်ဒီမှာနှစ်သက်စရာမြန်လို့ဝယ်ချစ်စရာအဲ့ဒါမျိုးတွေ တွေ့လာပြီဆိုရင်ဘာဖြစ်လဲကိုယ်စိတ်ထဲမှာဟိုအဲ့ဒီပုံမှာနှစ်သက်တာသဘောကျတဲ့ဇောတွေဖြစ်တော့ဗောနော်ရှိကကိုယ်တွေ့ရတဲ့အာယုံကဟုတ်လားအတန်မကောင်းဘူးနှစ်သက်ဖွယ်ရမဟုတ်တဲ့အတန်နေအနတ်နေအစင်းနေမြမယ်ဆိုပါလဲဒေါသဇောတွေဖြစ်ဒါတွေကသိတာတော့ဗောနော်ဟိုဘုရားကုံတော်လေးပွားနေမယ်တရားတွေအားထုတ်နေတယ်ဘုရားကုံတော်လေးပွားနေလို့ဒီအာယုံပေါ်မှာဆေးကကတ်သွားပြီဆိုရင်ဟုတ်လားဒီမှာကုသိုလ်ဇောတွေအဲကျင့်တတ်တဲ့ပီတိပတ္တိဆိုင်တဲ့ ဒါတွေလည်းဖြစ်ပေါ်လာကုသိုလ်စောတွေနဲ့နော်လူရတားတဲ့ခါမှာလည်းတကယ်ကိုစိတ်ထက်တဲ့တဏ္ဍာနဲ့ဝမ်းမြောက်ဝမ်းသာနဲ့ပေးလူတဲ့ခါမှာဟောကို့မှာဟိုလားစိတ်ဓာတ်တွေတက်ကြွပြီးကုသိုလ်စောတွေဖြစ်ဒါတွေလည်းသိနိုင်တာပေါ့နော်ဒါကြောင့်မို့စေနာထက်တံမောကထက်တံမောတက်တက်ကြွကြထက်ထက်မြက်မြက်ရှိနေတဲ့လေတွေဒီစေတနာလည်း ဥပတိပင်ဖြစ်တည်ပြက်နော်ကုသိုလ်ဇောပဲဖြစ်ဖြစ်အကုသိုလ်ဇောဖြစ်ပရမဇောဒုတိယဇောဘယ်ဇောပဲဖြစ်ဖြစ်ဖြစ်တည်ပြက်ဖြစ်တည်ပြက်ဒါပဲလေဖြစ်တည်ပြက်နေနဲ့ချုပ်ပြောက်သွားပေမဲ့လို့ဒီစေတနာရဲ့အစွမ်းတတ္တိကတော့ခန္ဓာစဉ်ခန္ဓာစဉ်မှာ ပြုလုပ်တဲ့ပုံကိုယ်ရဲ့အစ္ဆတတဏ္ဍာနဲ့မှာတော့ကြံရင့်နေတယ်ပေါ့ဗျာ အနန္တတတ္တိပြီးစိတ်တကွစိတ်တကွကျေစုပြီးဆက်သွယ်ရမှာနော်ဘုန်းကြီးတို့စိတ်ဆင်နေရလဲစေတနာပေါင်းများစွာတတ္တိပေါင်းများစွာပါဝင်နေတာပေါ့ဒီဒီထဲမှာအများကြီးပေါ့ဇောတစ်ခုတစ်ခုမှာပဲဒီဇောနဲ့တူစိတ်စေတသိက်တွေပါတော့အဲ့ဒီထဲမှာဒီစိတ်စေတနာပေါင်းများစွာဇောတစ်ခုတစ်ခုမှာစေနာတွေစေနာတွေနော်ဇောပေါင်းများစွာစေတာပေါင်းများစွာဒါမျိုးတွေပါ အဲ့ဒီလိုဖြစ်ဖို့ဆိုတာကဘာတွေလဲကိုရဲ့ကာလခုနပြောခဲ့တဲ့ဂတိဂတိတို့ကာလတို့ဥပတိတို့ပြောကဒီအကြောင်းနေထောက်ပံ့နေပေါ့ဒီအကြောင်းထောက်ပံ့နေကဘုန်းကြီးတို့ကဉာဏ်ဖြစ်မယ်ဆိုရင်ကာလတွေကမကောင်းဘူးနော်ဟုတ်လားကာလတို့ဂတိဂတိတို့ကာလတို့ဖြစ်တဲ့ဘုံဘဝမကောင်းဘူးဆိုရင် မကောင်းတဲ့အကုသိုလ်စိတ်ဆင်းတာတွေပေါ်လာတော့ကောင်းတဲ့ပုံမှာတော့ကောင်းတဲ့ဟာတွေဖြစ်နိုင်တာပေါ့နော်ကာလကလည်းဒီမှာကောင်းတဲ့ချိန်ကာလမကောင်းတဲ့ချိန်ကာလဒါတွေလည်းမီတာပေါ့ဥပရိကိုယ့်ရဲ့ရုပ်ရည်စင်ပေါ်မှာမူတယ်ပယောကကိုယ့်ရဲ့လုံလဆွာညံဆွာပေါ်မှာလည်းမူတည်တာပေါ့ကောင်းတာတွေဖြစ်နိုင်ရင်အဲ့ဒီအဲ့ဒီအထောက်ပကောင်းမွန်စွာရရှိမယ်ခုနကကာလတို့ဂတိတို့ဥပရိဝေ ဒါကာလဝိပတ္တိခတိဝိပတ္တိဥပရိဝိပတ္တိပယောဂဝိပတ္တိပေါ့ခေါ်တာပေါ့ဒီဝိပတ္တိကာလတွေကြုံမယ်ဝိပတ္တိတွေကြုံမယ်ဆိုရင်အကုသိုလ်စေနာစွမ်းတတ္တိကြောင့်မို့ဘာဖြစ်လာလဲမကောင်းကျိုးတွေပေါ်ထွက်လာတော့ဟောကာလတံပတ္တိဖြစ်မယ်ကာလလည်းပြည့်စုံမယ်ခတိတံပတ္တိအောဘဝတွေကလည်းဘဝကောင်းတွေရမယ်ဥပတိတံပတ္တိဥပတိတံပတ္တိလည်းဖြစ်မယ်ပယောဂတံပတ္တိဒါတွေလည်းပြည့်စုံမယ်ဆိုရင်တော့ကိုယ်တဏ္ဍမှာပါလေ ကုသိုလ်စေစေနာအတ္တစွမ်းတတ္တိတွေကြောင့်မကောင်းကျိုးတွေဖြစ်ပေါ်လာတော့ဒီမျိုးစစ်တစ်ခုဟာဆံရသစ်ပင်ကိုတစ်ချိန်ပေါက်ပြီးနောက်ပိုင်းမှာအဲ့ဒီမျိုးစီကပျောက်ကွယ်သွားလို့ဒီစေတနာရဲ့တတ္တိအရှိန်ဟာလေဆံရအကျိုးကို ပေးပြီးတဲ့အခါကုန်ခံပျက်စီးသွားတော့နော်စေနာပျောက်ကွယ်တာမှာပျောက်ကွယ်တဲ့အခါမှာပါပဲ တေယကုသိုလ်ပျောက်ွယ်ပြီးတော့နာနကရိယကမ္မတတ္တိပေါ့စေရနာပျောက်ွယ်သွားပြီမလို့နာနကရိယကမ္မတတ္တိကမပျောက်ပဲကြမ်းနေတာပေါ့ဗျာသူကခန္ဓာရှိသည်မြအနုတ္တိယဓာတ်အနေနဲ့အမြဲတမ်းကိန်းနေတယ်တီးနေတယ်ပေါ့ဗျာအကျိုးပေးတဲ့ခါမှာအဲ့ဒီအကျိုးပေးတဲ့ခါမှာသို့မဟုတ်အကျိုးပေးခွင့်မရတဲ့ကအဟောတိကဖြစ်တာဒီစေနာရဲ့အစွမ်းတတ္တိကချုပ်ငိမ့်သွားတာပေါ့နော် ဒီဒီဟောဒီကံဆိုတာကဥမာပရမဇောစေရနာပရမဇောစေရနာဆိုဒီယခုဘဝမှာပဲအကျိုးပေးတာယခုယခုဘဝမှာသူကအကျိုးပေးကိုမရဘူးဆိုရင်တော့ဘာလို့ဟောဒီကံဖြစ်တယ်နော်နောက်တတ္တမဇောစေနာဒုတိယဘဝမှာကျိုးပေးရမှာဒုတိယဘဝမှာကျိုးမပေးဘူးဆိုရင်ဒါကတော့အဟောတိကံဖြစ်သွားတော့အလေဆုံး၅ချက်စေတနာပေါ့တတိယဘဝနိဗ္ဗာန်ရောက်တဲ့ဘဝတည်းကျိုးပေးရမှာဒါတွေကလည်းဒီလိုကျိုးမပေးလို့ဟောဒီ ဟိုမှာဒါကတော့ဘုန်းကြီးတို့ဘယ်လိုပုံကုမျိုးဆိုယဟန္တာမျိုးဆိုလိုတာပါဒီဘက်ဘဝမှာယဟန္တာဖြစ်သွားပြီဆိုရင်ဒီဘက်ဘဝမှာတော့ဟိုတော့ပရမဇောစေတနာရချုပ်ပေးခွင့်ရှိဘူးဒါပေမဲ့ဒုတိယဘဝတွေအကျိုးမပေးတော့ဘူးတတိယဘဝတွေမရှိတော့ဘူးအဲမျိုးတော့ဟောဒီကဖြစ်သွားဒါကြောင့်ကိုပြုလုပ်လိုက်တဲ့စေတနာဟာပရမတ္ထတရားကိုဖြစ်မှချုပ်ပြောက်သွားပြီမလို့ ကိုယ်ဘဝတွေမဆုံးမချင်းเนาะခန္ဓာကိုယ်ရဲ့တာနာမှာတော့ဟုတ်လားဖြည့်ပြည့်ချင်းမရှိပဲနဲ့ဘုန်းကြီးတို့တဏှာတို့ဒိဋ္ဌိမာနပပိစတရားခေါ်တော့ဒီတရားတွေတတ္တဝါတွေတဏ္ဍာမှာခြိနှောင်ဖွဲ့ချီဖွဲ့ချီထားတယ်ခြိနှောင်နေတဲ့တန်တရားတစ်ချောင်းလို့အဲ့လို ခြိနှောင်ခံတဲ့တတ္တဝါတွေတဏ္ဍာမှာအကျိုးပေးခွင့်ရလာတဲ့ခါကျတော့ရုပ်တည်းလာပြီးနာနေကြကမ္မတတ္တိက ကြိုးပေးတာဟိုဘောချလို့လို့အလေးချအလေးပေါက်တယ်လို့ပြောလေဘယ်သူမှမမြင်ရမယ်ရုပ်တရားလာပြောဘာဖြစ်လို့ကိုကဘောကဆက်ချက်ကလောက်ခါတဲ့ကံနေဘူးငါတာမညာနဲ့စဉ်းစားယူမသိနိုင်တော့ကိုဆန့်ကျက်ပါအဲကြောင့်မကာမဝိပါကအာစိနေယောကံကြိုးကံရဲ့အကျိုးစေတနာကံရဲ့အကျိုးတရားမကြံစီကောင်းဘူးကြံစီရင်ဟုတ်လားယူနိုင်တယ်ဒီလောက်ထိပြောသွားရှိတော့ ကိုမတလမ်းမမိတော့ဒီတော့စေရနာကံကအားရှိတဲ့ကံအားမဲ့တဲ့ကံဒီလိုနှမျိုးပြောလို့ရအောင်ဘလဝကံဒုက္ခလကံဒီလိုနှမျိုးပြောလို့ရအောင်ဒီဟာနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒါကတော့သင်ညုံမှာလည်းသင်ခဲ့ဖို့ပြီးသားတွေပေါ့နော်အားရှိတဲ့ကံဆိုတော့ဘုန်းကြီးတို့အားကောင်းတဲ့အားရှိတဲ့ကံဆိုပကရုပနေတရားနဲ့ နာနေရကာမပစ္စည်းနှစ်ပစ္စည်းဒါပြောလို့ရတော့ပေါ့အာနေတဲ့အာအာမဲ့တဲ့ကံကြတော့ဘာဖြစ်နာနေကရိယာကာမတပစ္စည်း နာနေကရိယာကာမတပစ္စည်းပဲရတယ်ဒီလိုမှတ်တာအာမဲ့အာနေတဲ့ကံကြဟိုမှာပိစ္ဆန္တိယကံပေါ့ဒီကံကြီးတွေဘုန်းကြီးတို့ကျူးလွန်လိုက်ပြီဆိုရင်ဒါကရုကကံခေါ်တော့ပေါ့ဒီကြီးလို့ကျူးလို့နဲ့ကြီးလေးတဲ့ကံကြီးတွေကြတော့ ပဂရုပနေစရာတတ္တိအလွန်အားကြီးပြီးတော့ယခုမျက်မှောက်ဘဝမှာကြိုးပင်းနိုင်တော့အဲတော့ဘုန်းကြီးတို့ဘုရားရှင်လက်ထက်ကချင်းရှင်တေဝဒတော်လို့ရှင်တေဝဒဟာမြေမြုပ်ပြီးဘုရားကိုပြမဆောကားတဲ့အတွက်မြေမြုပ်တဲ့ဖြစ်မျိုးတွေပေါ့ဘုရားရှင်လက်ထက်မှာဘုံနာဆင်းရဲသားတို့တတိဖြစ်တို့ဒါမျိုးတွေပေါ့ဒါကကရုကကံပိစ္ဆာနနိယကံနဲ့ကရုကကံလို့ပြောလို့ရတယ် နောက်ပြီးတော့ဒီမလေးခုမှရှိတဲ့ကံလည်းကရုကံလို့ပြောလို့ရတယ်မလေးခုမှရှိတဲ့စေတနာနော်ဒါလည်းပကရုပနေတရားထဲတဏနာမြေဂျာကာလချမ်းမြချက်ချင်းမဲ့ဟိုဆိုတဲ့အကျိုးသောတာပတိမဲ့ရရင်ခိုတန်းရသွားတာသောတာပတိဖိုးတရားကောင်းမြင့်မဲ့ရရင်တရားကောင်းခိုတန်းရသွားဂျာကာလအခြားကာလမရှိဘူးအကာလီကောခမလိ ခြားမဲ့ကာလနဲ့ဖို့ကျိုးဖြစ်စေတတ်သော မတရား၄ပါးပါတကားချက်ချင်းကျိုးပြီးတာဆိုရင်တဲ့မကုသိုလ်တွေပဲချက်ချင်းကိုဖို့တရကျိုးပြီးနောက်ဘုန်းကြီးတို့နောက်ကံတစ်မျိုးကြတော့ဗာလဲဆိုတော့ဒီဒါကဘုလိုချက်ချင်းကျိုးပြီးတာပေါ့နော်ပြစ္ဆုတ်ဘောမှာနောက်ကံကြရူပကုသကံတို့အရူပကုသကံတို့ဒါတွေရှိသေးတယ်ပေါ့ ရူပကုသိုလ်ကစေနာအရူပကုသိုလ်ကစေနာဒီရတဲ့အလွန်အားကောင်းတဲ့ခါကျတော့နောက်ဘဝဒုတိယဘဝရောက်ရင်ရူပကုသိုလ်ကစေနာပြမဘဝအရူပကုသိုလ်ကစေနာဆိုအရူပဘဝနဲ့အကျိုးပေးတော့ဒီရူပကုသိုလ်ကအကုသိုလ်ကရူပကုသိုလ်ကအရူပကုသိုလ်ကစေနာဟာကောင်းစွာ ရင့်ကျက်ပြီးတဲ့ကံဖြစ်တဲ့အတွက် သူကဘာပြောဒုတိယဘဝမှာကြိုးပြီးတာဒီဘဝမှာဇန်တွေရအောင်အထုတ်မယ်ဒီဇန်တရားတွေချောမကြောင်ဆက်လက်အထုတ်မယ်ဆိုရင်နောက်ဒါဒုတိယဘဝကြိုးပြီးတာဒါကြတော့ဒီဥပပိစာဝေနိယကံခေါ်တာပေါ့ဒီဘဝမှာဘုန်းကြီးတို့ဇန်တရားတွေရအောင်အထုတ်မယ်ဒီဇာနေလည်းရှော့မကြသွားဘူးဆိုဒုတိယဘဝမှာဥပဘုံအရူပဘုံမဟုတ်ဟိုအရူပဇာနေရမယ်ဆိုဒုပဘုံအရူပဇာနေရမယ်ဆိုအရူပဘုံရောက်နိုင်တယ်အဲ့ဒီဒုတိယဘဝမှာ အကျိုးပြီးပြီးတော့ပြီးသွားတာပဲနော်ဒီဒီဒုတိယအန္တဓမ္မစောစေရနာကြတော့နောက်ဘဝတွေဆက်တော့အဲဘယ်ကံကြီးဆက်ပြီးလိုက်နေလဲဆိုကာမောဒရာကုသိုလ်ကံတွေထဲမှာကာမဘုံဆိုင်ရာကုသိုလ်ကံဒီဒီကာမောဒရာကုသိုလ်ကံတွေပေါ့လေကာမောဒရာကုသိုလ်ကံစေရနာတွေကြတော့ ရိုးပေးခွင့်မရမချင်းခွင့်မသာမချင်းနော်ဘဝပေါင်းများစွာဘဝတင်ချေကဘာတင်ချေပေါ့နိဗ္ဗာန်မရောက်မချင်းပြုတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာစင်မှာအရေးပမာလိုက်ပြီးကျေစုပြုနေတယ်နော်အဲ့လိုမှတ်ထားနေတော့ကုသကံနေခွဲမှာပေါ့နော်မေကုသကံမေကုသကံကြချက်ဒီဘက်ဘဝမှာချက်ချင်းကြိုးပေးရူပကုသကအကုသကံရူပကုသကံ အရူပကုသကံကိုအကုသကံနဲ့ရောရောနေရူပကုသကံအရူပကုသကံနေကြတော့ပါလေအဲ့ဒီစေစနာတွေကကြတော့ဒုတိယဘဝမှာအကျိုးပေးနော်ဒါလေးလည်းပြုတ်ကြမသွားပါနဲ့ဒီဆံနေကာမောဒရာကုသကံကာမောဒရာကုသကံစေနာကြတော့ဒီဘက်ဘဝမှာတချို့လည်းချက်ချင်းကြိုးပြီးတော့တကယ်လို့ကြိုးပေးခွင့်မရဘူးဆိုကြိုးပေးခွင့်မသာမချင်းသွားဘယ်တိအောင်သွားမလဲဘဝပေါင်းများစွာကဘာပေါင်းများစွာ သူ့ရဲ့ပြုတ်လုတဲ့ပုံကခန္ဓာစင်မှာကိန်းအကျိပ်ပမာလိုက်နောက်တစ်ချိန်မှာဒိုင်းကလည်းကြိုးပေးတာမျိုးပေါ့အဲ့ဒါမျိုးမှတ်ထားဖို့ဒါကတော့ဘုန်းကြီးတို့ကမ္မပစ္စည်းနဲ့ပတ်သက်ပြီးဒီနေ့ဒီလောက်ပဲမှတ်ထားမယ်နော်နောက်ရက်ဘုန်းကြီးတို့ဆက်ပြောပါမယ်ပြောကြတယ်အများကြီးပဲဒီနေ့ဟောပြောဆွဆုံးမှလည်းတရားတော်များကိုဈာနာကြတဲ့အတိုင်းနိုင်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဘုံဉာဏ်၄ပါးကို ရလွယ်ရောက်လာနိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်များပြီးတဲ့စီနဲ့